ဝိတယဝိဝေဇံတုသောကောရောဂဝိနတတုမာတေဘဝန္တံတရာယဒုခိတိကာယုကောဘဝအဘိဝါဒနာတိလိတာနိစ္စံဝုဒ္ဓပစာယိနောသတ္တရောဓမ္မဝဒ္ဒံတုအာယုဝနောဒုက္ခံပလံအဘိတယဝိဝေဇံတုဘေယံခတ်သိမ့်တို့ကိဉ္ဉ္ညပါစေကောင်းတည်း သဗ္ဗသောကဝိနတတုဆိုရင်ခသိငင်ငိမ့်ပါစေတည်းသဗ္ဗရောဂဝိနတတုယောဂခသိငင်ငိမ့်ပါစေတည်းမာတေဘောတွန္တရာယသင်တို့ဘေးရန်အန္တရာယ်မှာတခုမြမရှိကြပါစေကုန်တည်းဒုခိတိကဝန္တုကိုစိတ်နှပါချမ်းသာသာသိရှိကြပါစေကုန်တည်း အရောဂတိကယုကဘဝန္တုအနာကင်းကွာချမ်းသာစွာဖြင့်အသက်ရှိကြပါစေကုန်သတည်းအသောကတိကယုကဘဝန္တုဆိုရင်ကင်းကွာစိတ်ချမ်းသာစွာဖြင့်အသက်ရှိကြပါစေကုန်သတည်းအဘိဝရဏတိလိတာဘယတရားတန်ခါယရဏသုံးပါးမိဘဆရာကိုရှိခိုးသောအလေးအကျင့်ရှိကြကုန်သော ဩဒဝဆာယိနောကြီးကုံကြီးကုံသောပုဂ္ဂိုလ်တော်ကိုယောသေပြုရသောလေးအကျင့်ရှိကြကုန်သောသင်္ဒရာကောင်းပေါင်းတို့မှာနေဆံမြေမပြတသက်ပါလုံးသတ္တရောဓမ္မပင်စဓမ္မကျွတရား၅ပါးတို့သည်ဝဒန္တိတို့ပွားကုန်၏အာယုဇာသေတရှိခြင်း၎င်းဝဏ္ဏောဇယောစင်ကောင်းခြင်း၎င်းဒုက္ခဆကိုစိတ်နှပါချမ်းသာခြင်း၎င်း ဗလန်းစာကိုအဉ္ဉံအနဲ့ပြည့်စုံခြင်း၎င်းအာရောဉ္ဇံစာနာကင်းကွာကျမ်းမာခြင်း၎င်းဣတိသောပိစ္ဆဓမ္မကျုတရားဤငါးပါးတို့သည်နေဆံမြေမပြတသက်ဘလုံးဝဒန္တုတက်လာသောနေလို တို့လာသောရေလို တနေ့တခြားတိုးတက်စီကားကြပါစေကုန်သတည်း ဟာပန်းဒီအလုံးညောင်ဆွလိုက်ကြ ထိုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိ တတိယံပိဗုဒ္ဓံသရဏံကိသာမိတတိယံပိဓမ္မံသရဏံကိသာမိတတိယံပိသံဃံသရဏံကိသာမိတတိယံပိဗုဒ္ဓံသရဏံကိသာမိတတိယံပိဓမ္မံသရဏံကိသာမိသရဏဂမနံတံဘုံနံ ပါဏာတိပါဒဝရမဏိသိက္ခာပဒံသမာတိယာမိဒိနာဒါနာဝရမဏိသိက္ခာပဒံသမာတိယာမိကာမေသုမိစ္ဆာစာရာဝရမဏိသိက္ခာပဒံသမာတိယာမိကာ မုသာဝါဒဝေရမဏိသိက္ခာပဒံသမာဓိယာမိသုဒ္ဓမေရယမေဇဗမဒဋ္ဌာနာဝေရမဏိသိက္ခာပဒံသမာဓိယာမိဣဒံမေပုံညာဘောရိညာနတပစ္စယ ဟောတုဗန္တေအရှင်ဘုရားမေဘုရားတပည့်တော်ဤဣဒံဘုံညံဤကောင်းမှုသည်ဘောရိညာဏတဘောရိညာဏဤပစ္စယအထောက်အပံ့သည်ဟောတု ဖြစ်ပါစေတည်းသာရဝနှလုံးပြော့ပြောင်းသူတော်ကောင်းပေါင်းတို့ဒုံမေသင်တော်သီတိတရဏေနာဘုရားတရားသံဃာဟုစွာသောသုံးပါးသောကိုယ်ွယ်ရာအစုံတရဏဂုံနှင့်သဟအတုရကွပင်စင်ကသီလအင်္ဂါ၅ပါးရှိသောသီလတော်မြတ်ကိုသာဓုကံကတဝမြင်းမြန်အောင်ပြုကြကုန်၍အဘမတိနမမိတ်မလျောမပေါ့မတန်ထက်သန်သောသတိတရားဖြင့် သဗ္ဗကိစ္စနိယလုံးစုံကုံသောပြုပွဲကိစ္စမှန်သမျှကိုတမ္ပါတိထကိုစီကိုငါပြည့်ပြည့်စုံကြစေကုန်လောမေတ္တာနိသာကရောလောကေသမ္မာပါတုဒုက္ခံကရော မေတ္တာနိဒာကရောလောကေသမ္မာပါတုဒုက္ခံကရောမေတ္တာတိတလရံတိဟိတုခံတုဘုဒ္ဓတာပဇာလောကေတတဝအလီလီခောမိပိုလလောကတကဘာတွင်၌မေတ္တာနိဒာကရောမေတ္တာအေလူဖွဲ့ဖြူပဝဲငွေလမင်းကြီးသည် ပါမသတ္တဝါတို့ဤမြစေဘုအတရေရှင်ကားကောင်းမွန်စွာဒုက္ခကရောသူလေးဝန္တာငါလည်းရှင်ပြုံးနှလုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက်ဘာတူယံလေးကင်ဝေပိလည်းမခအေးရဘောရှင်မြအတရေထံပပါစေတည်း မေတ္တာတိတလရံတိဟိမေတ္တာဖွေလျာအေတ္တဆောင်သည့်အယောင်ဟွာတို့ဖြင့်မေတ္တာတိတလရံတိဟိမေတ္တာဖွေလျာအေတ္တဆောင်သည့်အယောင်ဟွာတို့သည်ဘုဒ္ဓတံဘုံဘုံလွန်းထုံမွမ်းမလာထိတွေ့အကုန်သောအဇာကပခိဝေပြေပြေ၌တည်နေများစွာတတ္တဝါတို့သည် ဒုက္ခံတုကိုစိတ်အေးကပေးရန်ကွာ၍ဝမ်းသာတကွချမ်းသာကြပါစေကုန်သတည်းတော်365ခုနှစ်ဒဇာမလပြည့်နေ့တန်တဲ့ခင်9နာရီ ကြော်ကြော်လေး9နာရီ15မိနစ်လောက်အချိန်ကစတင်ပြီးတော့ရန်ကုန်တိုင်းလိုင်မြို့နယ်9ရပ်ကွက်ယူဇနာအိယာဖြူမဟာစီတိုက်ခွဲဓမ္မရခိတမြုံမာစီသာသနာရေးသာအကြောင်းတိုင်းမှာပုရိမဝါမထမြောက်တော်မူကြတဲ့သံဃာတော်ရှင်မြတ်တို့ အာရိပိ၅ဝရကြစေယံဤစိတ်တန်၍ပြိနိဗ္ဗာန်မျောမှန်းပြီးတော့လူတန်းသည့်ကထိန်အလှတော်အခမ်းအနားမှာဟောကြားအပ်သောဘုန်းကြီးတို့ရဲ့ဓမ္မကထာတရားတော်အနုမောဒနာတရားတော်ပါစီသာသနာရိပ်သာလို့ဆိုတော့ပฏิပတ်တိနယ်ပယ်မှာဆိုလို့ရှိရင်ကဘာတဝန်းလုံး ဟိုဘာနဲ့တုံလဲဆိုလို့ရှိရင်ဟိုပစိဖိတ်သမုဒ္ဒရာကြီးလို့ပေါ့လေပစိဖိတ်သမုဒ္ဒရာဟာအမြဲတမ်းရေပြည့်ပြီးတော့ရေနဲ့မြဲနေပြင်ကလည်းအမြဲတမ်းငြိမ်နေ peace face ဆိုတာကဒီ pacific ဖြစ်သွားတာ peace ဆိုတာငြိမ်နေတာ face ကမျက်နှာပြင်အာရှတိုင်းနဲ့အမေရိကတဲ့ကြားက အဲ့ဒီသမုဒ္ဒရာကြီးကရေနဲ့လဲနဲ့တဲ့ကျယ်လဲကျယ်တယ်ပြီးတော့မြဲတဲ့ပြင်လဲအမြဲတမ်းငြိမ့်နေအဲ့တော့မဟာစီဆိုလို့ရှိရင်ဘုန်းကြီးတို့ကအဲ့ဒီ Pacific လို့ဒီလိုမြင်တာအဲ့ဒါကြောင့်ဓမ္မအရာနဲ့လဲနဲ့ရှိုင်းနေကျယ်လဲကျယ်ပြန့်အလွန်တရာတည်ကြည်အေးချမ်းတဲ့ဓမ္မအရသာကိုလည်းရရှိထားကြတဲ့ဟောဒီမဟာစီ ဓမ္မရိပ်သာမှာခိုလုံကြတဲ့သူတော်ရှင်တို့ဘုန်းကြီးတို့ကအထူးလေးနဲ့တဲ့တရားဒေသနာဟောစရာဘာမှမလိုပစိပိတ်ရေမျက်နှာပြင်နဲ့သွားပြီးတော့ဘုန်းကြီးတို့အဲ့ဒါရေတအိုးနှအိုးသွားလောင်းသလိုနေမှာပဲဒီကနေ့ဘုန်းကြီးတို့လာဟောတာဟာအဲ့တော့ဥနရပတိဆိုတော့ကဘုန်းကြီးတို့ပြိဿကိုအဲ့ဒါဟောထားပြီးသား ။ဒါကြောင့်ဘုန်းကြီးတို့ကတိုက်တွန်းစကားလေးနည်းနည်းပြောချင်တာပါ။တိုက်တွန်းစကားကဘာလဲလို့ဆိုလို့ရှိရင်သဘောလောကောပကံပိတောသဘောလောကောအဒုဝောဆိုတဲ့စကားတစ်ခုရှိတယ်။မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကဟိုဒုံလခွတိကမြို့ကတထေသာရထပါဠိကိုဟောပေးတာ။ ရထပါဠကအဲ့ဒီတရားကိုကောရဗျမင်းကြီးအာပြန်ဟောအပြောသလဲလို့ဆိုတော့သဘောလောကောပကံပိတော့အတုဟောတကဘာလုံးတလောကလုံးလောကဆိုသည်မှာနော်တတဝလောကရှိတယ်အယတ္တိသကိုဆွဲခေါ်တဲ့ဩကာသလောကရှိတယ် ဓမ္မသဘောကိုဆွဲခေါ်တဲ့သင်္ခါရလောကရှိတယ်ဒီနေရာမှာဒုအဖြစ်တတ္တဝါလောကကိုအဓိကထားပြီးတော့ပြောတာဘယ်တတ္တဝါလောကဖြစ်ဖြစ်လူတတ္တဝါနတ်တတ္တဝါပြမတတ္တဝါအပယ်လေးပါးတတ္တဝါဒါကစာတိုင်းခေတ်လို့ဆိုရင်တော့ဗမာတတ္တဝါအင်္ဂလိပ်တတ္တဝါတရုတ်တတ္တဝါကလားတတ္တဝါပေါ့လေသူတို့လည်းတတ္တဝါကောင်းလေးပဲ။ မင်းတွေပုံနာတွေဆင်းရဲသားတွေတထေးတွေအလုသမားတွေအမှုတန်းရာတန်းတွေဒါတွေလဲတတ္တဝါတွေပဲအဲ့ဒီတတ္တဝါလောကကြီးတစ်ခုလုံးနဲ့သဘောလောက the whole world ဘာဖြစ်နေလဲဆိုလို့ရှိရင်အတုဝပကံပိတော်ငြိမ့်နေနိုင်တယ်လို့မရှိဘူးတဲ့တလှုပ်လှုပ်ဖြစ်နေကြအဲ့ဒါ အဲ့ဒါကိုအလုံးမြင်အောင် ကြည့်ကြဖို့ပါပဲဗဟိတကြည့်လိုက်ရင်လည်းပဲအတုရောငြိမ်မနေဘူးပကံပိတော့ဘာဖြစ်တလှုပ်လှုပ်ရေကြီးတဲ့ကိုတောင်ဆိုင်ကြည့်အောင်ဩကာသလောကနော်ဒီနေရာဒီနှစ်ရေတူးလို့ထွက်တယ်နောက်နှစ်ထွက်ချင်မှထွက်ဘာဖြစ်လဲအောက်ကရေကျောင်းမြေကျောင်းကအမြဲတမ်းရွှေ့နေဒီနေရာမှာဒီသစ်ပင်ဆိုင်လို့ဒီနှစ်ရတယ်နောက်နှစ်ခါရချင်မှရ ။ဘာဖြစ်တာလဲမြေအကျော်တွေရွှေ့တယ်။မြေအောက်ကြီးလိုက်လဲတလှုပ်လှုပ်ပဲမြေပေါ်ကြီးလိုက်လဲတလှုပ်လှုပ်ပဲ။သူသားတွေလည်းပဲအကုန်လုံးဘာဖြစ်နေလဲတလှုပ်လှုပ်နှလုံးသားတွေကြီးလိုက်တော့တလှုပ်လှုပ်စိတ်ဓာတ်တွေက အကုန်လုံးလှုပ်ရှားငြိမ်ပြီးရက်နေသော အရာဝတ္ထုသည်ဘာမှမရှိဘူး ငြိမ်နေရက်နေတဲ့အရာဝတ္ထုကနိဗ္ဗာန်တစ်ခုတည်းရှိတယ်ကျန်တာတွေအကုန်လုံးပရိသတ်ကြီးဘာဖြစ်နေလဲလှုပ်ရှားနေတယ်တည်ငြိမ်မှုမရရ unstabilize no steady net မရှိဘူး steady net stability နောက်တစ်မျိုးပြောခြင်းသေးလားစီးပွားရေးကြီးလိုက်နော် stability မရှိဘူးမငြိမ်ဘူး နိုင်ငံရေး stability မရှိဘူးဘာသာရေး stability တည်ငြိမ်မှုမရှိဘူးပညာရေးလည်းတည်ငြိမ်မှုမရှိဘူးလူမှုရေးဘာဖြစ်ဘာမှမငြိမ်အကုန်လုံးဘာတွေဖြစ်တလှုပ်လှုပ်ဖြစ်ဘယ်ကစလှုပ်တယ်လဲဆိုတဲ့အကြောင်းရင်းကိုအာလုံးရှာတတ်လို့ရှိအဲ့ဒါအာလုံးတည်ငြိမ်မှုဘုန်းကြီးတို့တိဆောက်နိုင်ကြမှာဖြစ်တယ် the source of instability လှုပ်ရှားခြင်းရဲ့အရင်ဟာဘယ်ဟာလဲအဲ့ဒါလေးတော့အလုံးရှာတတ်ဖို့လိုလိမ့်မယ်ဒါတော့တရားရိပ်တာမှာကျင့်သုံးတဲ့ယောဂီတို့အတွက်လှုပ်ရှားမှုရဲ့အစဟာဘယ်ကလဲလို့ဆိုရင်တော့အလုံးသိပြီးသားဖြစ်ကြမှာပါ The mind is a source of the instability or instability or shaken. လှုပ်ရှားမှုအားလုံးရဲ့ဆို့စာဟာဒါစိတ်ဘယ်သတ္တဝါဘယ်ပုဂ္ဂိုလ်ဘယ်ကိုင်းဘယ်အဖွဲ့လို့ပြောเสียဘာမှမလို့စိတ်ရှိတဲ့သတ္တဝါတိုင်းအဲ့ဒီစိတ်ကိုဘုန်းကြီးတို့ကထိမ့်တဲ့နီးတွေရှိပါလျက်ကနဲ့မထိမ့်နိုင်ကြတာဟာအဲ့ဒီကစပြီးတော့လှုပ်တာအဲ့တော့မြတ်ဗုဒ္ဓရဲ့စကားနှစ်ခေါင်းကအာတုဝောလောကောပကံပိတော် အတုဝသဘောလောကပကံပိတော့ကမ္ဘာလောကကြီးတစ်ခုလုံးငြိမ်၍မနေကြဘူးတဲ့။ဘာဖြစ်လဲတလှုပ်လှုပ်ဖြစ်နေကြတယ်။အဲ့ဒါကိုဘာနဲ့ငြိမ်အောင်လုပ်မလဲဆိုရင်အလုံးပဲတစ်လုံးနဲ့မှဒါဓမ္မနဲ့ငြိမ်အောင်လုပ်ရမယ်။ဘာနဲ့ငြိမ်အောင်လုပ်မယ်။ဓမ္မနဲ့ကင်းလို့တော့ငြိမ်အောင်လုပ်လို့ပဲနည်းတယ်။မတခြားနည်းမရဘူး။ နောက်တစ်ခုအတ္တနောလောကောအနိတ္တရောအနဘိတ္တရောအဘလောကကြီးဟာ အတ္တနောတဲ့ကိုးကွယ်ရာမရှိဖြစ်နေတယ်ဟိုလူအာကွာမလားဟိုသင်းဖွဲ့အာကွာမလားဟိုကိုင်းဩခေမာတင်တိခေစားမင်းနေမြေရာနေတာမျိုးနဲ့ပြောမယ်ဆိုလို့ရှိရင်ဩဒီဘိုးတော်ကြီးဒီကိုင်းဆရာကြီးဒီနတ်ဆရာကြီး မြတ်ချက်ကလိုက်ရင်တော့တို့တော့စီးပွားရေးချမ်းသာရေးပညာရေးယာဓုအာနာပါဝါအစဉ်ပြေသွားမှာပဲလို့ထင်ပြီးအဲ့ဒီအထင်လေးနဲ့အဲ့ဒီလိုဆရာမျိုးမျိုးချက်ကကြည့်လိုက်တယ်နောက်ဆုံးအဲ့ဒီဆရာလည်းဒုက္ခဖြစ်တာအတ္တာနပြိဿကြီးဘာဖြစ်လဲအာကိုရမရှိဘူး ဗမာပြည်မှာခိစားတဲ့38မင်းမျိုးနဲ့ပြောအိန္ဒိယပြည်မှာလည်းပဲဟို spirit ဆိုတဲ့နတ်အမျိုးပေါင်းဟာဂရေချီရှိခရိယာမှာလည်းရှိတာပဲဟိန္ဒူမှာလည်းရှိတာပဲနော်အိမ်ချေတို့ spirit တို့ဆိုတာသူတို့လည်းရှိဧဘာသာတရားတွေမပေါ်ခင်ကရောမခေတ်ရဲ့ဟိုးရှိပိုင်းအီဂျစ် နိုင်ငံရဲ့ဟိုးရှေ့ပိုင်း BC 2300လောက်ကလည်းလူတွေကနတ်အမျိုးမျိုးကိုးကွယ်လာကြတာဘာတွေပဲကိုးကွယ်ကိုးကွယ်နောက်ဆုံးရေလွှမ်းမိုးတော့လည်းပဲကိုးကွယ်ရာတွေကတားလို့မရဘူးမီးလောင်လည်းတားလို့မရဘူးမုံတိုင်းတိုက်လည်းတားလို့မရဘူးတားလို့မရတကမရဆုံးကတော့အိုးလာတာကို ပြိုးအောင်တားမရနာတာကိုကျမ်းမအောင်တားလို့မရဘူး စေဝါတွေသိခင်းမိနေတာပဲခင်းမိစေုံကြီးပဲတားရတယ်မတင်နဲ့အဲ့ဒါသိတာပဲနော်မသေးပဲကျန်နေတဲ့လူတယောက်မှမရှိဘူးအကုန်လုံးကနှစ်တရားတွင်းမှာသိကြဖို့အစဲသင်းပဲမဟုတ်လားမှန်ပါပါဘုရားရာကျော်မှာဒီဘုန်းကြီးပဲရှိတယ်နော် within the 100 years နော် everybody ready to die နော်အဘေဝအန္တဝသတ္တံဇီဝေမရိတန္တိတဲ့ အဲ့ဓာတွေအတွက်ဘေးတစ်မျိုးမျိုးဆိုင်ပြီးဆိုလို့ရှိရင်အာကိုရအမျိုးမျိုးရှာဘယ်လိုပဲရှာချစေခံမူဘုန်းကြီးတို့ပြိဿယဓာတိဘေး၃ပါးနော်ဇရာပြာတိမရဏဒါကိုဘသူမှဘယ်တတ္တဝါမှဘယ်တကိုးရှင်မှတားလို့မရဘူးအကုန်လုံးကဒါလက်မြောက်ခြေမြောက်ပြီးတော့အကုန်လုံးအရှုံးပေးလိုက်ကြရတဲ့သဘောမှာပဲရှိတယ် အဲ့တော့အိုခြင်းနာခြင်းသိခြင်းတို့ရဲ့အစွန်းကိုပို့ပေးနိုင်တာကတော့ဓမ္မတစ်ခုပဲရှိတယ်ဓမ္မမှတစ်ပါးတခြားမရှိဘူးတဲ့အဲ့ဒါကြောင့်အာကိုရမရှိတဲ့ကဘာဟာဘာကိုပဲအာကိုရမှလဲဆိုလို့ရှိရင်ဓမ္မပဲဓမ္မကလည်းကိုကျင့်တဲ့ဓမ္မသီသာလင်ကိုတွေ့အာကိုရနော်သူတစ်ပါးကျင့်တဲ့ဓမ္မသီကိုတွေ့အာကိုရဖြစ်မလား ဓမ္မဟဝေရဂတိဓမ္မစာရင်ကိုကျင့်တဲ့တရားဟာကိုအားကိုးရသူကျင့်တဲ့တရားဟာသူအားကိုးရသူသိပြီးတော့တရားတွေအများကြီးကျင့်တာလေငါတို့သူ့ချင်းကအောင်မယ်ကိုယ့်အတွက်ရလိမ့်မယ်မထင်နဲ့ဒါရှေ့ရလုံးလို့မရဘူးနော်ဓမ္မကိုမင်းကျင့်တဲ့တရားကွာငါရှေ့ရလုံးပေးစမ်းမှာမရဘူးဆိုတော့ဥဏ္ဏပတိကျင့်တာတရားကိုဆရာတော်တပည့်တော်တို့အဲ့လားနည်းနည်းလောက်ဝေစုလေးခွဲပေးပါမရဘူးရသလား မာစီဆိုဘုရားကြီးကျင့်သွားတဲ့တရားကိုဒီလူတွေဝေစုမရဘူးကိုကျင့်မှရအဲ့တော့ဓမ္မကိုရှင်ရလုံးမရသလိုပဲဒုက္ခကိုလည်းရှင်ရလုံးလို့မရဘူးဇနီးခင်မောနှစ်ယောက်ချစ်လွန်းလို့တယောက်နဲ့တယောက်အသက်အပ်ပြီးတော့ပေါင်းသင်းလာကြတာဇနီးကပြည့်စေခင်မောကပြည့်စေယောဂဆွတ်သေးလောက်အောင်အိယာမှာလဲပြီဆိုတဲ့အချိန်ကြတော့ အကျမ်းမာနေသောဇနီးတွေကသို့မဟုတ်ခင်မွန်းတွေကဟိုအိရလဲယောဂဆွဲနေတဲ့ဇနီးတွေသို့မဟုတ်ခင်မွန်းတွေကိုမောင်းရည်မလီပေးတော့ကုသေကနိယောဂဆွဲပေးယောဂငါတဝက်ပေးတို့ဝေပြီးတော့ခံစားရအောင်လို့ဝေပေးလို့ရတာချက်တဲ့လူတွေကအဲ့ဒီအချိန်ကြတော့မှဩတို့ဝေလို့မရတာဒါပဲ လို့အဲ့ဒီကြမှာသိတယ်ကြံတဲ့အချိန်တော့သူတို့ဝေရတယ်လို့ထင်တာအဲ့ဒီအချိန်ကြတော့မှဇရာဒုက္ခရဲ့ဗျာတိဒုက္ခရဲ့မရဏဒုက္ခရဲ့တယောက်ယောက်မှာဖြစ်နေသောဒုက္ခကိုတယောက်ယောက်ကဝေခွဲခံစားလို့လေချစ်လိုက်တာသေပြီလဲဆိုရောအဲ့ဒီလူကိုအညာဆုံးအပြင်းဆုံးအဝတ်ကိုဝတ်ပေးပြီးတော့မှသုတ်တံပို့တာเนาะကောင်းတာလေးချွတ်ယူထားတယ် ဟုတ်တယ်မဟုတ်လားအားကိုးရတကယ်မရှိဘူးဟုတ်လားအဲ့ဒါကြောင့်မြတ်ဗုဒ္ဓရဲ့ဒီဓမ္မဒီကဘာကြီးမှာဒါနဲ့သာနေရာအစားထိုးပြီးတော့ religion ရဲ့နေရာမှာနော်ဓမ္မကိုအစားထိုးပြီးတော့ဖြစ်ပေးလိုက်နိုင်မယ်ဆိုလို့ကြည့်ရင်ဘုန်းကြီးတို့ထင်တယ်တစ်ကဘာကြီးဟာ stabilize တည်ငြိမ်မှုရသွားနှစ်ကဘာကြီးဘာဖြစ်လဲ အာကိုရရပါအေးခုတော့ဓမ္မနဲ့ဝေးတဲ့ကဘာဟာတည်ငြိမ်မှုလည်းမရအာကိုရလည်းမရဘူးတလှုပ်လှုပ်တရွရွအစစ်သဖြင့်အဲ့ဒါစိတ်တွေပူပြီးတော့လှုပ်ရှားနေကြရတဲ့ဒီကဘာအာဒုက္ခတစ်ခုကိုဖြစ်ပြီးဆိုဘသူကမှဘသူကိုမှအာကိုလို့မရတဲ့ဒီကဘာအဲ့ဒါဘာကြောင့်လဲဆို တရားမရှိလို့နောက်တစ်ချက်မြတ်စွာဘုရားမိန်တော်မူတဲ့သဗ္ဗံပဟာယဂမနိယံသဗ္ဗံပဟာယဂမနိယံသာဗံလုံးစုံကိုပါရပယ်စွန့်ပြီးတော့မှဂမဏီယံသွားကြရမှာအကုန်လုံးစွန့်ပြီးတော့ဘာဖြစ်လဲသွားကြရ အဲ့ဒါစိုးရမယ်ဆိုတဲ့ကိစ္စကိုကြိုးမတွက်မိကြတဲ့အတွက်ကြောင့်မို့လို့ဘုန်းကြီးတို့တလောကလုံးပဲဘာစိတ်တွေလွှမ်းမိုးနေသလဲဆိုရင်နော်ပါဠိစလုံးနဲ့ပြောရင်တော့အတ္တနိယခေါ်တယ်။ဘာခေါ်ကြည့်မလဲ။အတ္တနိယ this is my possession ဒါငါးပါး။ဘုန်းကြီးတို့ဇတ်တစ်ခုရှိတယ်မေရှက ဆိုတဲ့ဇက်မှာငှက်ကလေးတကောင်သေးသေးလေးပဲစာကလေးလောက်ပဲအော်တော့မေရှကမေရှကမေရှကဒီလိုအော်တယ်အရိဗေဘာသာပြန်တော့ငါဥစ္စာငါဥစ္စာဒီလိုငှက်ကလေးပဲနဲ့အော်ကိုရံွားလူတွေကဘာအော်လဲငါဥစ္စာစကားသိကျပြန့်တယ်နော် ပွဲသွားပြီးတော့ဖြာခင်းခင်းပြီးတာနဲ့ငန်းနေရတရားပွဲတောင်တရားဥပြီးတော့ငန်းနေရဒီလိုအဲ့တော့တရားပွဲတို့ပွဲတို့မှာတောင်မှတပေနှစ်ပေသုံးပေလောက်အကွက်ကလေးတစ်ကွက်ကိုငန်းနေရငန်းနေရလုံးလိုက်တိုင်းပြည်နဲ့မြေကြီးကြည့်ရောပေါ့ဗျာဟုတ်လားဟိုနေရာလဲငန်းနေရဒီနေရာလဲငန်းနေရဟိုကလဲငါပိုင်တယ်ဒီဟာလဲငါပဲ ဘလောက်ကျေပြန့်တဲ့ဒီလောဘရဲ့ဒီလွှမ်းမိုးမှုလဲဆိုတာနော်ဒီလိုဖြစ်အဲ့တော့ငယ်ကလေးဩတာက ပါဠိလိုငမေရှကငါဥစ္စာတပြေပင်ကြီးတပင်ဆိုပါဆိုအသီးတွေတပင်လုံးခဲအောင်သီးတယ်ထိပ်ဖြားမှနားတယ်ငယ်ကလေးကအကောင်လေးစာကလေးလောက်ပဲနားတာနဲ့ဩချလိုက်တယ်မေရှက ဗမာလိုဘာပြောငါဥစ္စာတပင်လုံးသူကထိတ်ကနားပြီးဘာပြောကောင်းလေးကသေးသေးလေးတပြေပင်ထိတ်ကောင်ပြားနားပြီးတပင်လုံးငါဥစ္စာဘလောက်ဆိုးရတဲ့လောဘလဲဆိုတာနော်ထိတ်ဆုံးတက်ပြီးတော့အဲ့ဒါတပင်လုံးငါဥစ္စာဒီကောင်လေးဟာ သူကငါဥစ္စာလုံးနေတုန်းဗဇက်ပေါက်ကျဲတဲ့ငှက်အကောင်1000လောက်လာနားတယ်ဆိုပါစို့အဲ့ဒီအကောင်1000လောက်က တပင်လုံးလာနားနေတုန်းတဲ့အကောင်လေးကအော်တုံးပဲပါတယ်လေသူဥစ္စာပေါ်မှာအကောင်1000လောက်နားနေအမတ်ပါတာတွေအသိမှားတာတွေအယူမှားတာတွေဒါဒုက္ခပေးတာ အဲ့တော့ဗဇံပေါက်ကျဲတဲ့ငှက်အကောင်တစ်သားလောကသပြေပင်တစ်ပင်လုံးတစ်လုံးမှန်အသီးတွေအကုန်စားပြီးပြီဒီကောင်လေးអော်တော့မယ်ပါတယ်လေမြန်မြန်သိဖို့ကောင်းနေတဲ့ငါဥစ္စာ သူများစားနေပြီဆိုတဲ့ဥစ္စာသိဖို့ကောင်းတယ်သိကြရဲ့လားမသိရင်တော့ခံအောင်မယ်နဲ့ဒီအကောင်တသန်းလောကသီးတွေအကုန်စားစားပြီးတော့တပင်လုံးမှာစကလုံးနဲ့နဲ့ရစ်သေးရင်သိခံစားမှာ နော်သိခနားထောင်ပါငါဒီချီယိုထားပြခဲ့တယ်တပင်လုံးအသီးကုံသွားပြီဘာတွေကြံရက်ငါချီလေးကြီးကြံရက်တယ်ဒါလည်းဒီကောင်လေးသစ်ပင်ထိပ်ပြားအော်တော့မယ်ပါတယ်လေသူဥစ္စာနောက်ဆုံးဘာပဲကြံငါချီပဲကြံအဲ့ဒါကြောင့်ငါပိုင်ငါဥစ္စာဆိုတဲ့စိတ်ဓာတ်တွေစောတော်စီစီ short မလျှော့ရင်နောက်ဆုံးငှက်ချီးပဲကြံမယ်တဲ့ဒါမေရှကဇက်ကပြောတာကမ္ဘာလောကကြီးငါပိုင်ငါဥစ္စာတကယ်ဘာမှမရှိဘူးမကြခင်အလုံးစွန့်ပစ်ပြီးတော့သွားကြရမှာကိုပိုင်နဲ့ကိုဥစ္စာအဖြစ်နဲ့ကိုတကယ်ယူသွားခြင်းရင်ဓမ္မကိုယူသွားတခြားယူသွားလို့မရဘူးတဲ့ဟုတ်လား နောက်သတုဒ္ဓဇကာတခွန်းကပါလဲလို့ဆိုတော့ဥနောအဒိတလောကတဏှာဓာသောဘာဘောလောကလောကကြီးတစ်ခုလုံးဟာဥနောတဲ့ရုပ်လျော့နေတယ်ပါဠိစာရှိကိုဘာသာပြန်ကြည့်တော့ရုပ်လျော့တယ် ကဘာကြီးတစ်ခုလုံးမှာဘာဖြစ်နေလဲဟောဒီမာစီရိတ်တာကြောင့်ပဝန်းကျင်မှာပဲကြည်လိုက် ပြည့်စုံနေတာဘာရှိဟောမှာလဲတို့လို့တန်လန်ဒီမှာလဲတို့လို့တန်လန်ဒီသုံးတဓမ္မယုံကြည်တောင်ဘာဖြစ်နေဥနောပဲအဲ့ဒါခင်ဗျားတို့တာဝန်ရှိတယ်မြန်မြန်ပြည့်အောင်လုပ်ဟုတ်လားကဘာဟာအဲ့ဒီလူဖြစ် အကုန်လုံးဘာဖြစ်လဲလိုတွေတွေပေါ့ဗျာရှင်းအောင်ပြောလိုက်ရင်ဟုတ်လားဥတော်လောကတကဘာလုံးဘာဖြစ်လဲလိုနေဗကံပီကကြံစစ်သားမင်းကြီးခုရှာတွေးလို့ရှိရင်တယ်လီဖုန်းလေးပါလေးဆက်ပြီးတော့မေးကြည့်စမ်းပါမင်းတရားအလိုတော်တကယ်ပြည့်ပြီးတော့မှနတ်ရွာဆန္ဒလားလို့မေးကြည့်ပါသူကလိုတော်ပြီးဘုရားတည်သွားတယ်ပြောတယ်နော်မေးကြည့်ပါ သူပြောလိုက်ဗမာပြည်လေးနည်းနည်းလေးပိုင်တာငါအလိုတော့တကယ်မပြည့်ဘူးငါပိုင်ကျင်တာကအမေရိကလို့ပြောလိုက်တယ်အင်္ဂလန်လည်းပိုင်ကျင်တယ်အမေရိကလည်းပိုင်ကျင်တယ်အိန္ဒိယလည်းရကျင်တယ်ငါအလိုချင်ဆုံးကတော့ဒေါ်လာလုံးတဲ့စက်ကြီးပဲဒါပြောအလိုတော်ပြည့်ပြီးမှသေတဲ့တတ္တဝါမရှိဘူးပြိဿအလုံးအလိုမပြည့်ခင်သေရမှာ အလိုပဲတော့ပြည့်တယ်လဲဆိုလောဘကုံတဲ့နေ့ဟာဘာဖြစ်နေလဲယော့နေတယ်ပြည့်တယ်လို့မရှိဘူးပင်လယ်ထဲကိုကုန်းပေါ်ကမြစ်ပေါင်းစုံတို့ကရေတွေနေတိုင်းသွားတယ်ဘယ်နှခါရဘယ်မြစ်မှရေစီးမရဘူး non stop နော် momentally flowing ပင်လယ်ထဲကိုရေတွေမရမနှစီးသွားအဲ့ဒီပင်လယ်ရေပြည့်သလား မပြည့်ဘူးလာတိုင်းသောရေကိုပင်လယ်သည်လက်ခံလူရဲ့လောဘဟာဘာနဲ့တူလဲပင်လယ်လိုပဲလာတိုင်းလက်ခံပါလောဘရှိသည်မအလုံးမှတ်တာအလိုမပြည့်အလိုမပြည့်သည်မအလုံးဒုက္ခလို့ဓမ္မမှာအဲ့တော့အလိုပြည့်ဖို့ဆို ရှာရင်ရှာရင်လှုပ်ရလှုပ်ရအဲ့ဒါကစီးပွားရေးလောက မင်းတို့ရဲ့လောကမှာကြည်လဲမယ်ဆိုလို့ရှိရင်အလိုမပြည့်တဲ့တဲကြောင့်တိုက်ရခက်ရတန့်ရတန့်ရတန့်ရနော်ဒီလိုလုပ်ကြဟုတ်လားရတ္ထပါဠယဟန်တော်ကကောရဗျမင်းကြီးရဲ့ဥယျာဉ်မှာခဏနေနေတော့ကောရဗျမင်းကြီးကလာတွေ့ပြီးတော့မေးတာအရှင်ဘုရားရှင်ဘုရားမှာမယားကြောလဲ၄ယောက်ရှိမြေကြီးလည်းပဲအတိုင်းတာပမာဏမရှိပိုက် နွားတွေလည်းအကောင်ပေါင်း8000လောက်ရှိအိုးပစ္စည်းငွေရွှေနဲ့ပြောရင်ဂရေ80ချမ်းသာအသက်က20ကျော်ငယ်ငယ်လေးဒါလောက်များတဲ့စည်းစိမ်တွေကိုစွန့်ပြီးတော့အရှင်ဘုရားခေါင်းတုံပြီးတော့တယောက်ထဲလဲ66သွေးသွေးအိပ်ရသေးတယ်ကိုချီတော့ကိုအားကိုပြီးတော့ခွက်မဲကြီးကင်ပြီးတော့အိမ်တကာရှိရ သူများပြီးသည်များ စားရတဲ့ဘဝ ဘာချမ်းသာလို့အရှင်ဘုရားယဟန်ဝဋ္ဌလေကောရပြမင်းကြီးကမေးတာအဲ့ဒီမှာရထပါဠမထေကပြန်ဖြေတာဒီလေးချက်ဖြစ်ပါတယ်နော်မင်းတရားတစ်ကဘာကြီးဘာဖြစ်တုံလှုပ်နေတုံလှုပ်တဲ့အထက်မှာငါလည်းပါပြည်ကြီးတွေအများကြီးပိုင်တယ်နွားကောင်၈000ပိုင်တယ်မိမ၄ယောက်ရှိတယ်သူပိုတုံလှုပ်တာပေါ့ဗျာ များများပိုင်လေလေဘာဖြစ်လဲများများကြီးလှုပ်ရှားလေလေဘာမှမပိုင်ရင်ဘာမှလှုပ်ရှားမရှိဘူးအဲ့ဒါကြောင့်ငါအကုန်လုံးစွန့်လွတ်ပြီးတော့ငါယဟန်ဝေတာတည်ငြိမ်မှုရကြလို့ဒါဆိုလို့ရှိရင်ရှင်ဘုရား stability ရပါလားရပြီအဲ့ဒီတည်ငြိမ်မှုဘဝတည်ငြိမ်မှုဘာနဲ့ဆောက်သလဲဓမ္မနဲ့ဆောက်အလုံးဘဝတည်ငြိမ်မှုကို ဓမ္မနဲ့တိဆောက်ကြဒါတိုက်တွန်းပါတယ်ရှင်ဘုရားယဟန်ပြုကြီးရဲ့ရွယ်ချက်နောက်ထပ်ပြောဟာတကာတော်ဘင်းကြီးကဘာလောကကြီးအာကိုရမရှိဘူးကွယ်ဘသူကမှဘသူကို အာကိုလို့မရဟောဒီလူသားတွေတကောင်းငယ်မှာမှန်းပြီးတော့တကိုးရှင်အမျိုးမျိုးအာကိုဘာမှအာကိုစရာမရှိဘူးအဲ့ဒါကြောင့်အာကိုရရဖို့ကတရားကျင့်တာရပြီလားရပြီ ရှင်ပြရဲ့အာကိုရပါလေငါကျင့်တဲ့တရားကဘာလာကကြီးကဘာမှကိုယ်ပိုင်မရှိဘူးတဲ့ဟိုငှက်ကလေးအော်သလိုမေချကငါဥစ္စာလို့ဘယ်လိုပဲအော်အော်နောက်ဆုံးသူဥစ္စာဖြစ်သွားတာကြီးပဲဆုံးပြရတာကြီးပဲအဲ့ဒါကြောင့်ကိုယ်ပိုင်ဥစ္စာရဖို့ငါဝင်လာတာအရှင်ဘုရားရရလားရပြီရှင်ဘုရားပိုင်တဲ့ဥစ္စာပါလေဓမ္မပဲ အာရှင်ဘုရားနောက်တရဟန်းပြုခြင်းရဲ့ရွယ်ချက်ပြောပါအောင်ဆိုတော့အခုနောက်ဆုံးစကားကဒါကမ္ဘာလောကကြီးဘာဖြစ်နေလိုနေတယ်ယော့နေတယ်ဟုတ်လားအာဒသာဘောလောကဥနောကမ္ဘာလောကကြီးဟာယော့နေတယ်အမြဲတမ်းလိုနေတယ် ရော့နေလိုနေတဲ့အတွက်ကြောင့်အလိုကို ပြည့်ဖို့ရန်အတွက်နေ့စဉ်အသက်ရောခန္ဓာပါစွန့်ပြီးတော့လှုပ်ကြရတာတွေရှိတယ်။အဲ့ဒီမှာပြောသေးတယ်ရှင်ရတ္ထပါဠကတက္ကရာမင်းကြီးမင်းကြီးကိုပဲတိုင်းပြီးအုပ်ချုပ်တယ်လေ။အိုးကုရုတိုင်းအုပ်ချုပ်ပါ။မင်းတရားရဲ့ရွှေနန်းတော်မှာကာမဂုဏ်နဲ့ပတ်သက်ရင်ဘလောက်များသလဲ။အိုးဘီဘရားကြီး1400ရှိတယ် မင်းတရားဈေးစိမ်လဲပေါ့ကာမဂုဏ်လဲဒူပြော အလွန်ကျေပြန့်စည်းပွားရေးကောင်းတဲ့တိုင်းပြည်ကြီးအုပ်ချုပ်တဲ့မင်းတရားအကယ်၍များနောက်ဘက်ကိုသွားတိုက်တိုင်းပြည်ပေါင်း8400အရှေ့ဘက်သွားတိုက်8400တောင်ဘက်မြောက်ဘက်အဲဒီလိုစည်းပွားရေးအလွန်ကောင်းတဲ့တိုင်းပြည်ကြီးပေါင်း8400လောက်ရှိတယ်စစ်သားလေးအနှင်းငယ်များနဲ့ သွားတတ်ရင်လွယ်ကူစွာရနိုင်တယ်ဆိုပါစို့အဲ့လိုမြတ်တရားယောဂသတင်းလာပေးရင်မင်းတရားတိုက်အောင်မလားတဲ့တိုက်အောင်မှာပဲပြီးပြီအဲ့တော့မင်းတရားစဉ်းစားတော့ဘူးပါအဲ့လိုတိုက်ခိုက်နေရတာကိုမင်းတရားကအစိုးရတယ်လို့မထင်နဲ့တဲ့တကယ်တော့မင်းတရားဟာဘာလဲတဏှာဓာသောပြိဿကြီးဘာလဲ တဏှာရဲ့ကြေးကြုံဖြစ်နေတာမှာပါလေဒီကဘာကြီးအုပ်ဆိုးခြင်းနဲ့ဆိုတဲ့ဒီတဏှာဤစေခိုင်းရာအတိုင်းလှုပ်ပြီးတော့တိုက်ခိုက်သပြနှိမ့်ဆက်ညှင်းဆဲနေရတဲ့ဒီကိစ္စဟာမင်းတရားလက်ဆက်သားတော့တဏှာကြေးကြုံ slay of the graven အဲ့ဒါကြောင့်ငါသာသနာဝင်လာတာကတဏှာကြေးကြုံအဖြစ်ကလွတ်ဖို့ငါဝင်ခဲ့ ရှင်ဘုရားဒီကနေ့လွတ်မြောက်ပြီလားဒကာတော်မင်းလေးကငါလွတ်မြောက်ခဲ့ပြီတဏှာကငါ့ကိုစေခိုင်းခြင်းကမစွမ်းနိုင်တော့ဘူးတဏှာဒီဟုသော အရှင်သခင်ကိုငါသည်ဒီကနေ့ကျွမ်းမဲ့တတ်လိုက်ပြီးပြီငါသည်သာလည်းငါအရှင်သခင်ဒီကနေ့ဖြစ်ပြီတဏှာကိုကျွမ်းမဲ့ပယ်နိုင်တဲ့အတွက်ကြောင့်မိမိသည်သာလည်းမိမိဤအရှင်သခင် ကောင်းပါပြီဆိုဘုရားလို့ကောရပြမင်းကသာဓုအကျိတ်ချင်းခေါ်တယ်အလုံးသောသူတော်ကောင်းတွေကိုဒီကနေ့ဘုန်းကြီးတို့ကတက်တွန်းပါတယ်ကမ္ဘာလောကကြီးအလုံးကြည်လိုက်နေနေညညဘယ်ရှုတော့ကကြီးကြီးနော်စီဝါယေရှုတော်ပညာယေရှုတော်ကျမ်းမာယေရှုတော်နိုင်ငံယေရှုတော်ဘာသာယေရှုတော်ကြီးကျင်တဲ့ဘက်ကကြီးပါဖြစ်လှုံနေတဲ့အဲ့ဒါကိုဓမ္မနဲ့ငြိမ်အောင် လုပ်နိုင်ကြပါစေဗျာ။ နောက်တစ်ချက်ပါဘဝလောကကြီးဟာဘိုးကွယ်ရာမရှိဖြစ်အလုံးဓမ္မနဲ့ဘိုးကွယ်ရာကိုရအောင်တည်ဆောက်ကြပါနောက်နဝသုံးကကဘာကြီးတစ်ခုလုံးဟာကိုယ်ပိုင်ဥစ္စာရဲ့လို့ဘာမှမရှိဘူးဓမ္မသီသန်နဲ့အလုံးရဲ့ကိုယ်ပိုင်ဥစ္စာ ဖြစ်ပါတယ်ဘဝတန္တရာရှိခြင်းတိုင်းရှိဓမ္မရှိတဲ့ပုဂ္ဂိုလ်တွေဘဝမှာကိုယ်ကွယ်ရာရှိတယ် ဓမ္မတည်ဟုသောကိုးကွယ်ရာဖြင့်နိဗ္ဗာန်တကားပေါအရောက်သွားနိုင်ကြပါစေဗျာနောက်စတုတ္တအချက်ကဘာလဲလဲအဘလောကကြီးကအလိုမပြည့်ဘူးအလိုမပြည့်ခင်တ attva တွေအလုံးသိကြရမှာအဲဒါကြောင့်အလိုပြည့်အောင် လောကင်နေကြရတာတွေဟာအလုံးတဏှကြေးကျွန်လို့သဘောချပြီးတော့တဏှကြေးကျွန်ဖြစ်ကလွတ်အောင်ဒီဘဝအလုံးအားထုတ်နိုင်ကြပါစေလို့ ရတ္တပါဠမထေကကောရပြမင်းကြီးအားပေးသောဓမ္မလက်ဆောင်၄ဘုတ်ဖြင့်တဲ့ဒီကနေ့အလုံးကိုလက်ဆောင်ကမ်းပါတယ်အလုံးသော သူတော်ကောင်းတွေဘဝရဲ့ယတ္တိရလည်းရကြပါစေဘဝလွတ်မြောက်မှုလည်းခမ်းမြမ်းမြဲရကြပါစေ ရတော်ဘုရားကညီရင်မေတ္တာသဘောထားပြီးတော့စကိုင်းမှာဘုန်းကြီးရောက်တဲ့အခါတပည့်တော်ဖြူမာကြီးတိုက်ခွဲဓမ္မရခိတကျောင်းတော်ကြီးဆောက်လုပ်နေပါတယ်အဲ့ဒီမှာ၄ချိန်မြောက်ကထေဆရာတော်ဘုရားမနဲ့ရေစက်ချတရားချီးမြှင့်ပေးတော်မူပါလို့နှခွန်းမလျှောက်ရပါဘူး ငကွာလည်းပဲယင်းနိပိတာဓမ္မဂတိကလည်းပဲမှာလည်းပဲယင်းနိပိတာဖြစ်လို့လွယ်လွယ်ကူကူနဲ့လက်ခံလိုက်လို့ဘုန်းကြီးတို့လည်းဝါမြဝန္တာနဲ့တရားနာပရိသတ်တို့အားကြည့်တွေ့ပေးပါတယ်အဲ့တော့ခုခါကာလရေဆက်တော်ချအမြတ်ပေးဝေကြရမှာဖြစ်ပါတယ်ဒီတော့ ရထပါဠသုတ်တံလာဓမ္မုတ်တိသ၄ပါးတို့ဖြင့်တိရကုဆရာတော်ဘုရားကသူတော်ကောင်းတို့နဲ့လိုက်ပဲအောင်ဓမ္မလက်ဆောင်ပေးခဲ့ပါပြီတဲ့။ဘုန်းကြီးတို့ကထပ်ဆင်းရှင်းပြကြရမလို့တော့ပါ။အဲ့ဒါကိုပဲတရားတစ်ခုဆိုက်ဆိုက်ရှူရှူ သူတော်ကောင်းတို့ကသုံးနှောင်းတဲ့နှလုံးသားမှာထားပြီးတော့ကြည်ကြံပွားများအထုကြမယ်ဆိုရင်တော့မဖို့နိဗ္ဗာန်ဆိုတဲ့လှုပ်ရှားမှုကင်းသောအလိုမမိသောတဏှကျွန်းဖြစ်သောအေးရှိသည်များအလုံးစွန့်ပြရမည်ဖြစ်သောအရာဌာနတွေကလွတ်မြောက်ပြီးတော့ချမ်းသာတဲ့နိဗ္ဗာန်ကိုရောက်ကြမှာပါအဲ့ဒါအခုတရားနာနေတဲ့ ဓမ္မရခိတဖြူမဟာစီဗိမာနိဗ္ဗာန်ဆက်ယုံကြီးလို့တင်စားပြောလို့ရပါတယ်။ဘုန်းကြီးတို့ရဲ့သာသနာပြုတဲ့ခရီးမှာတစ်နှစ်သက်မင်္ဂလာအမျိုးသားများဒုံလဘများစွာပြုကြ။အဲပြောရရင်တော့အာမရကြရပဲပေါ့လေ။သင်္ကန်းဒီဘုဒ္ဓပတ္တိနဲ့ ခြေလေးလက်ချာညချိန်မတော်ခါမသက်ရွာလဲမှာသွားလာဖျားပုသွားလဲဆိုပြီးဟူနေရာဒီနေရာလေးမှာရာရာရာရာနဲ့အာမရနိုင်အောင်ဖြစ်ခဲ့ပါတယ်ဒါကြောင့်ဤဓမ္မမိမာနောကြီးပြည်ကြည့်တဲ့အခါတစ်ထိုတုံလပယဟန်တော်တို့ဤမိမိတို့နေနိုင်သမျှတရေပဲဖြစ်စေဖို့ အဲ့ဒီအတွက်ဗာတရားဓမ္မရှုမှတ်ခြင်းဖြင့်ဘဝခန္ဓာဂုံရောင်တင်ဖို့အရေးကြီးပါတယ်ရှင်းမှန်သောဖြူစင်သောကောင်းမြတ်သောတည်ငြိမ်သောယဟန်အဖြစ်နဲ့ဗာပจิตဘာဝဒုလဘပြီးပြီးခရိစွာရအအေးအဲ့ဒီယဟန်မြတ်အဖြစ်ကိုဘုန်းကြီးတို့နာမနဲ့ရည်ရောပါတယ်နံပါတ်၄လေလွဲ့လူငယ် ရားခဏေဘုန်းကြီးတို့ဘုရားဘာသာတွေကပြောရရင်အာအာရှိတိုင်းသာသမီတွေမွေးထားခဲ့ကြတယ်အဲ့ဒီမွေးထားတဲ့သာသမီကိုဘာသာရေးအသိလူမျိုးရေးအသိပေးမထားမိဘူးလို့ဘုန်းကြီးတို့ယူဆပါတယ် ။ဒါကြောင့်လည်းကလေးတွေငယ်တွေဟာခုဟာဘုန်းကြီးတို့ကြောင်းတိုက်အတွင်းပေါ်မှာဘေးရပ်ွက်မြို့ထဲမှာတရားဝဲကျင်းပအလူပွဲတာရင်နာရင်ကျင်းပတယ်ဆိုရင်ပြေးသွားလှုပ်ရှားစုပူခုံပေါက်ဆဲဆိုပြီးတော့နေကြပါလေ။ကိုယ့်ရဲ့ဘာသာတရားရဲ့အလှအမဲကွက်တွေဖြစ်နေပါတယ်။အဲဒါကြောင့်နွေရာသီကြောင်းပိတ်တဲ့အခါ တလတော့ဖြစ်ဘုန်းကြီးတို့ကမရရမေတ္တာရခံပြီးတော့ဒီတုံဒဓမ္မယုံကြီးမှာမျိုးဆက်တစ်တို့အားဘာသာရေးတင်နာများပေါ့အဲ့ဒါလည်းပဲအနာဂတ်သာသနာကဘာမှာမြန်မာလူမျိုးမပြောက်ရေးကဘာဘာသာရေး၄ဘာသာတည်းကဗုဒ္ဓဘာသာမပြောက်ရေးကိုအာမွေသောအဖြစ်ဘုန်းကြီးတို့ပြိဿဆောင်ရွက်မယ် ဒါလေလွဲ့လူငယ်များပေါ့အဲ့ဒါဘာသာရေးအတိဘာသာရေးတင်တာများဘုန်းကြီးတို့တနိုင်တော်ဝန်သင်ပေးဖို့နမသောအဲ့ဒီရဲ့ဉာဏ်နဲ့အချိန်ခါမှာတော့ယခုနေ့ကဆရာတော်များဒေသနာကျမ်းစာရဟောသွားတဲ့အတိုင်းတရားတော်မှာများရဲ့ဘဝလွတ်ငြိမ်းချမ်းသာခွင့်ရဖို့ရဝိပဿနာတရားပြသဖို့ပါပဲဒါကတော့ပထမခြေလမ်းပေါ့ နောက်ပြည့်ကောင်းရင်မှာဘုန်းကြီးတို့သိန်တော်မင်္ဂလာကြီးသူလည်းပဲရှင်ပြမယ်ဆိုရင်သုံးထပ်လောက်ဘုန်းကြီးတို့ဆောက်ဖို့လိုပါတယ်အဲ့ဒီအပြင်တော့ဒီရဲ့ချင်းကမြို့သမီးယောဂီစာဘာကြောင့်လဲဘုန်းကြီးတို့ကဘာမှာပေါ့မြန်မာလည်းမကပါဘူးမြို့သမီးဥယေကများနေပါတယ်တချိန်ကဆောင်းမတက်ပတ်ဘူးတဲ့မြို့သမီး မြို့သားရှိတဲ့အခါမှာဟို လူပြိုကြီးပဲဖြစ်ဖြစ်ပြိုကြီးပဲဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်သီလရှိပဲဖြစ်ဖြစ်ဒါကိုတတွဲတတွဲတတွဲနဲ့တွဲလိုက်မယ်ဆိုရင်9သိန်း12028ရာမြို့သမီးတူပေါ်လာအဲ့ဒါလွန်ခဲ့သောနှစ်20ခန့်ကလို့ဘုန်းကြီးယူဆပါအဲ့တော့ကာလနဲ့အများလူဥယျာဉ်တိုးတက်လာတော့ခဏလည်းပဲအမျိုးသမီးဥယျာဉ်ရများပါလိမ့်မယ်။အေးဒါကြောင့်လည်း အဲ့ဒီအမျိုးသမီးများအနေအချင်းအဲတရားဓမ္မကိုအထုတ်နိုင်ဖို့ဒါမှအခက်လွဲသောလက်သည်ကဘာကိုလွှမ်းမိုးနိုင်ပြီဆိုတဲ့သကပုံရတရားဓမ္မအထုတ်ကြပါမှသူရဲ့သွေးသားကပေါက်ဖွာလာတဲ့မျိုးဆက်တစ်တို့ဟာဘာသာနဲ့လူမျိုးကိုချစ်တတ်တဲ့စိတ်ဖြစ်လာပါမယ်။ အဲ့လိုဖြစ်လာပြီးရင်သူသားသူသမီးဘေးရင်သွေးငယ်များကိုရွရချင်းနာစွာဖြင့်တရားဓမ္မပဲအနာတပိကဲ့သို့ဥလှဲ့ပေးလိမ့်မယ်လို့ပြောလင့်ပါတယ်နာတပိဒီသူသားသမီးများကိုတရားဓမ္မအထုစေခဲ့ပါတယ်အဲ့ဒီကြားထဲမှာစုံပြူဖြစ်နေတဲ့မောင်ကာလ ဒါကြောင့်တော့ကျန်တဲ့အဖေကြီးရဲ့အမေကြီးရဲ့အကိုကြီးရဲ့အမကြီးနှစ်ယောက်ရဲ့မြတ်ပါလိရဲ့အဲ့ဒါတွေကသောတာပန်သရဂါအလုံးကြီးတွေကသောတာပန်အငယ်ဆုံးသုမနာဒေဝီလေးကြတော့သကရာကတောင်ဖြစ်တယ်အဲ့ဒီမှာတဲ့အရိယာ family ထဲမှာစုံမျိုးအဖြစ်နဲ့ကြံနေတာကတော့သာလီမောင်ကာလအဲ့ဒီမောင်ကာလအတွေ့ အာကတုသောပုဂ္ဂိုလ်ရှိရင်တန်နဲ့ဒီသားကလေးအပယ်နေရရင်မတော်ပေဘူးအဲ့ဒါနဲ့နီလန်ရှားပွေကြံစားတဲ့အခါမှာလောကမှာငွေဆိုတာသိချေကြိုက်ငွေဆိုတာအေးသိချေကြိုက်ဗျာအဲ့ဒါကြောင့်ငွေနဲ့ဖြာရောက်မယ်တနေ့တရားတရားပေးပြီးတော့ဥပုပ်အဆောင်ခိုင်းပါလေအဲ့တော့ငွေတရားရမှမနဲ့စာစားတယ် ဒလုံဒလုံနဲ့နေတော့နောက်ငွေတစ်ထောင်ပေးပြီးတော့တရားတစ်ပုဒ်နာခိုင်းတယ်အဲ့ဒီတရားနာခိုင်းတော့လေမောင်ကာလကတရားတစ်ပုဒ်သာရရင်တရားပွဲပြပြမပြပြလက်မယ်ဖေးထန်းကငွေတစ်ထောင်ယူပြီးတော့တစောင်းတိုင်းလာပြညမှာကာရာအိုကေကိုအပြတ်ချဲမယ်ဒါခေတ်စကားနဲ့ပြောရတာအဲ့ဒီတော့သူကတော့တရားကိုလိုလားတဲ့စိတ်မဟုတ်ပါဘူးငွေကိုသာပြဏနာထားပြီးတော့ ဘုရားနာဘုရားကအဲ့ဒါကိုလည်းသိတယ်နာရဘိန်တထေးကြီးရဲ့သူ့သားလေးအပယ်မနစ်အောင်လည်းပဲသိဒါကြောင့်ရှားကဖန်တားသောအဖြစ်အဋိဋ္ဌံထားလိုက်မောင်ကာလတန်တံတရားမတည်သမျှမမတ်မိစေတတိအဲဒီလိုဒိဋ္ဌံတော့မောင်ကာလရှေကမတ်နောက်ကမေရှေကမတ်နောက်ကမေ အဲ့လိုနဲ့ဖြစ်နေတော့မှသူ့ကိုယ်သူသဘောထားပြောင်းသွားတဏိပါရမီနိုးပွင့်ခြင်းရောက်လာတယ်ဆိုရမှာပါပဲငါအတွက်ငွေဆိုတာရေးမဟုတ်ပါဘူးငါတို့မောင်နှမ9ယောက်မိဘပိုင်သတဲ့ပစ္စည်းတွေဝေပုံချရကြမှာပါအဲ့ဒီတော့ငွေရခြင်းရမရခြင်းနေငါတို့ဖြင့်အဲရာဇယုနယ်မြေမှာဟိုနာလေဘုရားတရားသံဃာ ဒီနာလဲဘုရားတရားသံဃာညာညာဝေနေတော့ဒီဘုရားရဲ့တရားဘလောက်ကောင်းလို့လူတွေပြောနေကြတာလဲငါသိအောင်ဆုဆိုင်နာယူမယ်ဆိုပြီးတော့သဘောထားပြောင်းတရားကိုဆုဆိုင်စွာလိုလားစွာနာယူခြင်းသုံးတဲ့အခါမှာနာယူခြင်းသုံးတဲ့အခါမှာသောတာပန်ဖြစ်ပါတယ်။မောင်ကာလဘာဖြစ်တယ်လဲ ဘာလို့လို့လဲတရားကိုနာယူတယ်ကျင့်သုံးတယ်တရားနာယူမြတ်နဲ့သောတာပန်မဖြစ်ပါဘူးဒီတော့အချုပ်ပညာရှင်များကဒေသနာဝတာနေဧသောသောတာပတ္တိဖလေပဋိဋ္ဌဟိဒီဒေသနာလည်းဆုံးရောတဲ့ထိုပုဂ္ဂိုလ်အားသောတာပန်တည်တယ်ဆိုတာကိုတော့ဘာပြောမလဲမိကောင်းမေးကြအဲ့ဒါရှင်အာနန္ဒာရဲ့တရားတွေပါ ဘာလဲတရားရီဆိုတာနေဆွဲရေးတဲ့ကအချင်းချင်းနဲ့ရေးတာဟုတ်လားခဏဆိုရင်အင်္ဂလိပ်လိုဘယ်နှရက်လဲရှင်ရက်7လ3ည3ချင်းရုပ်ရေးတာအာဘာလာတွေဘာလာတွေဘယ်နှလားဘာဒီတင်မာတွေဘာရိညာတွေမရေးပါဘူးနောက်ပြပြတာကဘသူနဲ့တွေ့ပါပြောတာပါ မှန်ရလားအေးအဲ့ဒါအချင်းချုပ်ရေးတာကိုဘာခေါ်လဲဒိုင်ယာရီဒါကြောင့်ရှင်အာနန္ဒာကဘယ်တရားဟောတဲ့အခါနာယုကျင့်သုံးလို့ဘသူဘာဖြစ်သွားတယ်ဆိုတာရှင်အာနန္ဒာရဲ့ဒိုင်ယာရီပါအချင်းညုတ်ရေးထားတာတကယ်ကတော့ဟောဒီတတိပဓာမလွယ်ပြီးတော့ဘုရားလည်းမဖြစ်ဘူးပိစေကဗုဒ္ဓလည်းမဖြစ်ဘူးယဟန်လည်းမဖြစ်နိုင်ဘူးအနာဂတကရာကံသောတာပန်လည်းမဖြစ်နိုင်ပါဘူး ဘာကိုပြုတ်မလဲဆိုရင်မြို့ဝင်အသီးသီးမှာမြို့နာမည်ဆိုင်းပုတ်ကလေးတွေမရှိကြလားဘုန်းကြီးတို့ဖြူမျိုးကိုတင်စားပြောရရင်ဖြူမျိုးဆိုတဲ့ဆိုင်းပုတ်ကိုတွေ့ဖတ်တယ်လို့ကတော့တမ်းမီဖြူမျိုးလို့သာဖတ်တာတကယ်အဲ့ဒီဆိုင်းပုတ်ကိုကိုယ်တိုင်ရေးကြည့်တာပေါထုတ်ရာရည်နှချောင်းငင်ဝေဒနာလုံးပေါမာရာရည်လုံကြီးတဲ့တချောင်းငင်ဝိသတလုံးပေါင်းမှဘာဖြစ်ပါလဲ ဖြူမျိုးလိုဖြစ်ပါတယ်စိတ်ကူးလေးနဲ့ရေးကြည့်ဒီပဇာကနှုတ်ကအသံမထွက်ဘဲဒီဖြူမျိုးဆိုတဲ့စကားလုံးဟာဖြစ်ကုန်လာပါဖတ်တဲ့လူကသာဖြူမျိုးလိုတာလိုက်ဖတ်လိုက်တာတကယ်ရေးတဲ့လူကဘာတို့ရရဲ့တစ်ချောင်းငင်ဝိသနှလုံးပေါက်မာယာရဲ့လုံကြီးတင်တစ်ချောင်းငင်ဝိသနှလုံးပေါက်အတမထွက်ချင်နေပဲစိတ်ဆိုကလေးနဲ့ရေးမှဖြူးမျိုးဆိုတဲ့စကလုံးလေးနှစ်ခုဖြစ်လာပါတယ် မှန်ရလားအဲ့ဒါပဲတရားနာယုံနဲ့မရပါဘူးကြင်ကြံပွားများအထုတ်ဖို့ပါဟုတ်ပါလားအေးအဲ့ဒါသမင်းစားရင်ဝမ်းမဲ့သိတယ်ထိုင်ကြည့်နေလို့ဝါရလားဘာလုံးမအဲရေးမဲ့သိထိုင်ကြည့်နေလို့ရမလားသွားရင်ရောက်မဲ့သိထိုင်ကြည့်နေုံနဲ့ရောက်မလားပြင်းရင်လှမဲ့သိထိုင်ကြည့်ုံနဲ့လှမလား အဲအာထုတ်ရင်ရမသိအာမထုတ်ဖက်ထိုင်ကြည့်ုံနဲ့နိဗ္ဗာန်ရမလားဒါကြောင့်ဘုန်းကြီးတို့ဒီပြိမာန်တော်ကြီးဟာနိဗ္ဗာန်အလုံးယုံတော်ကြီးပါဟိုဘက်ကခုနကအမျိုးသမီးတို့များလို့အမျိုးသမီးတို့အတွက်အဲနှစ်ထပ်ဖြစ်စေသုံးထပ်ဖြစ်စေအဆောင်တော်ခုဟိုဘက်ကျတော့ဘောဇနာအာလာ ဘုန်းကြီးတို့ယဟန်တော်သာမဏေသီလရှင်မြို့သားသမီးအတုရှိပွားတဲ့ပုဂ္ဂိုလ်တွေတဲ့စာရေးတောက်ရေးနေထိုင်ရေးတဘောဒနာသာလာဒီအလဲကောင်းကမိဖို့ကြောင့်ဒီဘုန်းကြီးကနေတဲ့ကျောင်းစုပ်ကလေးရဲ့ခေါင်းရင်းကစံကြောင်းတော်ပေါ့ရထားချက်ဘယ်တော့ဖြစ်မယ်တော့မသိဘူးကိုကတော့အသက်62နှစ်ရှိပြီအခုတွေ့နှုံးနဲ့တွေ့ကြည့်ရင်တော့တိတ်တမဝေးဘူးထင်တယ်အခုဘုန်းကြီးတို့ဘာကန်းကသိနေရမှတယ် ဟိုဒီဒီကနေပြီးတော့လူလာကူဟွာပေါ့လေယာယီချင်းပေါ့အတိကြတော့မဟုတ်သေးဘူးအဲဒါသိ240အလုံးပေါင်းတော့440အခုအထိကုန်ကြနေတာကသိန်း900ကျော်ပါပြီအဲ့တော့ဘုန်းကြီးတော့ဟုတ်လားတစ်တာလဲပိန်လူလဲပိန်ပါဇက်လဲပိန်ပါပြီဒါပေမဲ့ဒီဓမ္မယုံရဲ့တတ္တဟာ6လပဲရှိပါကစုံလာသန်းရှိရဲ့နေ့ကမှဘုန်းကြီးတို့ဥပ္ပနဲ့ရှိပါတယ် အေခေကလအလျောက်နိုင်ငံတော်ကြီးကဲများကိုဘုန်းကြီးတို့ဒီမှန်တန်တာခဲ့ပေမဲ့ဟမ်မဆုံစည်းခဲ့ကြဘူးခဏလည်းဒီမှန်တန်တာတဲ့မဆုံစည်းခဲ့ကြဘူးနောက်နိုင်ငံတော်တန်ခါနိုင်ခါထဲမှာလည်းဘုန်းကြီးတို့ကျွမ်းရင်းနှီးကျွမ်းဝင်တဲ့ဆရာတော်ကြီးများရှိလို့ပြပိတ်တဲ့အခါလည်းမဆုံစည်းခဲ့ပါဘူးဟုတ်ပါလားအေးမဆုံစည်းတာလားမဆုံစည်းတာလားဆိုတော့မဆုံစည်းတာပါပဲ တိုင်းလာပြည့်နေ့2003ခုနိုဝင်ဘာလ8ရက်စနေနေ့မြတ်မင်္ဂလာချိန်ခါဝဲဓမ္မရဂိတပြမတိသာသနာရိပ်တာ၌စတုဒ္ဓအကျိမဟာဘုံကတိတော်ရေဆက်ချစရာဝင်ငွေလူရှင်များမှစုပေါင်းကောက်ခံရရှိငွေပေါင်း16,600,3,955ကျပ် ကိုပိုင်တွီးဆုံး33ဆုံး3000နှုံးဖြင့်ငွေပေါင်း9900ကျတိကြလူရှင်များမှလူတန်းငွေတသိန်း8အဲတသိန်း9850ကျ မိဇက်နဲ့အတန်ကူးဆက်တံမို့၄သိန်း15000ကျစုစုပေါင်းဤကထိန်နဲ့ပတ်သက်၍ဘုန်းကြီးတို့23သိန်း56,605ကျဖြစ်ပါတယ်နောက်တဲ့ရေစက်ချအနေအချင်းသုံးဆွဲထားတဲ့အရာများမှာတစ် ဘုရားပန်ပြင်ဆင်ဆက်ကလူတန်းချင်း2006 2008အားလုံးမဟုတ်ပါဘူးဘုန်းကြီးတို့ငွေကြေးနဲ့ဝယ်ထားရတာပါ2000 2008ဆိုတာအဲ2800ကျန်တာတွေကစေရနာရှင်တွေကဆိုပြီးတော့ဘုန်းကြီးတို့ဒီခုံနေအဲသပွဲကင်းတွေပန်းအိုးတွေဆိုပြီးတော့လှူတာကပိုများပါရှိစေညသင်္ကန်းကြီးအတွက်2500ကျဓမ္မဘုရားအတွက်ဆက်ကလူတန်းချင်း3သိန်းကျ ပင်သံဃာအပါ90တို့အားတပါးတပါးလင်တထောင်လုံးဖြင့်9000ကျဆွမ်းဆက်ကလူတန်းခြင်းကထိန်တော်ဘွဲအထွေထွေဝေယဝိဆအတွေ့6သိန်း9000ကျကျောင်းမီဝေယဝိဆသံဃသဘောတူဆန္ဒပြု၍3000နိုင်ရန်14သိန်း8850ကျ စုစုပေါင်းကချိန်ကထိန်ခါနှစ်ပတ်သက်ပြီး23သိန်းကျ96,650ကျဖြစ်ပါတယ်တိကြအလူရှင်များမှာဒေါ်လာဝင်းမိသားစု28လမ်းဖြူငပြောသည်8000ကျ အမတသက်ရွှေရန်ကုန်လိမ္မော်သည်4800ကျဥကြည်တော်တင်ကြီး ငပြောသည်ဖြူမျိုး9000ကျဒေါခင်လေးမိသားစုရန်ကုန်ပန်းသည်9300ကျဥမြင့်လိုက်မိသားစုကျွဲကောသည်4000ကျဥထရန်ဝဲဒေါစိန်စိန်မိသားစုထွေထွေ3000ကျ ရန်ကုန်သမိုင်းမှာဘုရားပန်းလူချင်းတထောင်ကြမတတ်သက်ဆွေကောင်းချင်းနဲ့နှွေးမကဲလူတန်းရင်တထောင်နှစ်ထောင်ကြဒေါ်ချင်ယုံမိသားစုဖြူမျိုးရေခဲမုတ်လေးထောင်ကြကုတေအောင်ဒေါ်သနာမိသားစုရေခဲမုတ်ရှစ်ထောင်ကြရဟန်းမကြီးတော်အောင်ကြီးမိသားစုရေခဲမုတ်လေးထောင်ကြဥက္ကရာကြီးဥလဘောဒေါ်ကျင်သန်းမိသားစုရွှေမိုးငွေမိုး ရွာဖြိုးသွန်းကျဲခြင်း14000ကျရဟန်းမကြီးတော်ဦးကြီးခေါင်းဆောင်၍ရွှေမိုးငွေမိုးရွာသွန်းမှု1000ကျစုစုပေါင်းတိကျအလူရှင်များမှာ1,98,650ကျဖြစ်ပါတယ်။ နောက်တိကြလူရှင်များမှဥညိုတော်ဧခင်နှင့်ယဟန်တကာကြီးဥခင်အောင်တို့ကိုယေရှု၍ယဟန်မကြီးတော်အောင်ကြီးသာဘုံမှုကြော်ကြော်သမိမကြီးကြီးအောင်မြေအောင်ကြော်ကြော်ပြည့်ဖြိုးမောင်မိသားစုကာဝေးရေးဝန်ကြီးဌာနမှကတိန်စွမ်းအတွက်နှစ်သိန်းကျကျောင်းအောက်တာအခင်းခင်းရင်အပြင်၄သိန်းကျနောက်ရေခဲမှု၄000ကျဖြိုးဖြိုးမကြီးဌာန၌ အခုဒီဆောင်းလို့ရအတွက်2,500ကျတိရကုရှိပရိတပင်အတွက်တသိန်းကျစုစုပေါင်း9သိန်း5000 4000ကျရန်ကုန်မြို့18လမ်းနေဥကင်ထရန်ဒေါခင်ကြီးတို့အာယူရှိ၍ဂျာရင်သူမိသားစုမိသက်တလုံးအတွက် 3သိန်း3000ကျနဲ့အတန်ကူးဆက်တစ်လုံးမိုက်ကရိုဖုန်းနှလုံး8500ကျစုစုပေါင်း4သိန်း15000ကျဖြစ်ပါတယ်။သုံးနာချောင်းကြီးအတွက်ခံမရငွေသိန်း450ခန့်၊ကုန်ညကုန်ချငွေသိန်း800ခန့်စုစုပေါင်းသိန်း 2000ကျော်ခန့်ကုန်ကြခံမှမဖြစ်ပါတယ်အခုရရှိငွေက40 450တိမ်ပေါင်း450ကုန်ကြငွေကတိမ်ပေါင်း800 အဲ့တော့လူအငွေကသိမ်းပေါင်း2000ဖြစ်ပါတယ်။ကဲအလုံးလူရှင်များရေစက်ခွက်ကိုကြီးကဲပြီးတော့ညီညာဖြဗျာတဲ့စိတ်တူသဘောတူကြံရည်တဲ့လူတွေလည်းဒီကုသိုလ်တွေဟာအတူတူရကြတယ်လို့သဘောထားကအဖြစ်လိုက်ဆိုကြရအောင်ရှင်ဘုရားရေစက်ချတပည့်တော်များသည်တပည့်တော်တို့ကိုယ်တိုင်နဲ့အသေးသေးသော အလူရှင်တို့နဲ့စိတ်ဒုက္ခမြညီညွတ်ကြရဲ့တနေ့တွင်တလတလတွင်တစ်ချိန်ဂုံရောင်ရှင်လွန်ခဲ့သည်ကထိန်အလူဝဲကိုရှင်လွယ်ခြင်းပပြုလုပ်ရာ၌23သိန်း9သိန်း6000 9600 605ကျပ်တို့မှအသည်အသည်ပိုင်းဖြတ်၍မြတ်စွာဘုရားအားစီမိပိုင်းရည်ကြသွမ်းပေါ်ခြင်းချိုးခြင်းဩဇာဖြာဖြာတို့ဖြင့်၎င်းညတ်တင်ငန်းဓမ္မပူဇာပင်သာငါကိုယ်ကျဲလာလာသမျှအပရိဒတ် သူတော်ရှင်တို့အား၎င်းတည်ရသည်ပိုင်းဖြတ်၍ရည်ညွှန်းထားသည့်အတိုင်းလူဘွဲတရားဖြာဖြာနှင့်သမင်မောခြင်းချိုးခြင်းဩဇာဖြာဖြာတို့ဖြင့်ကြည်လင်းဤမြရေစက်ချ၍အာရဝန္တာပါအလုတင်္ဂအလု ဆွမ်းအလူမိဇအလူအတန်ကုဇအလူအဲရေအိမ်လာကုတဲ့အလူသုံးနှချောင်းလူတို့ကိုကြည်ပြူဤမြရည်စက်ချ၍အာယဝနာမင်္ဂလာဒါနပြုလုပ်ကြပါကုန်၏တရဏဂုံသီလ စောင့်ကြည့်ကြပါကုန်၏ခန္ဓာဘဝပတ္တယတရားဒေသနာကိုနာယူကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်ဥညိုတောဧခင်ယဟန်တကာကြီးဥခင်အောင်နဲ့ဥခင်ထယံဒေါခင်ကြီးဒေါခင်ကြီး စရှိသောပုဂ္ဂိုလ်ပေါင်းတို့သည်ဖြစ်ရဘဝကနတ်တို့ဤမျက်စိနာဖြင့်ကိုယ်တိုင်ရမြင်သိရှိ၍၎င်းသူတော်ဘာပြောကြတစင်စကားဖြင့်၎င်းဤကုသိုလ်များကိုသာဓုခေါ်လည်းရဲ့နား၌ဖြစ်သောဖြောထမင်း ခင်းအယုတ်ပရိသာပင်ဥယျမိမ့်မှချွေရန်သိမင်းကောင်းခြင်းကုန်လုံးပြည့်စုံကြပါစေသောတတဝါတို့မြရရ၍ချမ်းသာကြသည်ကျမ်းမာကြသည်လမ်းဖြားကြသည်ဝမ်းသာကြသည် ဖြစ်ကြပါစေသောမြာမြာမြာယူတော်မူကြပါကုန်သောသာဓုသာဓုသာဓုမြာမြာမြာယူတော် မြာ